တမန်တော်ဝတ္ထုအခန်းကြီး9အငယ်1မှ30ထိုအခါယေဘုဟိမင်းကဤစကားမှန်သလိုဟုမေးသည်ရှိသောတတိပံကဤကိုအဖတို့နားထောင်ကြပါလော့ငါတို့အဖအာဗြဟံသည်ခါရံမြို့၌မနေမီမေတော်ပေါ်တာမိတိုင်း၌ရှိစဉ်အခါဘုံကြီးတော်မူသောဘုရားသခင်သည်ထင်ရှားတော်မူ၍ တင်နေသောပြည်နှင့်တကွအမျိုးသားချင်းများတဲ့ကထွက်ပြီးလင်ငါပြက်လက်တန်သောပြည်သို့တောလို့ဟုအာဗြဟံအားမိန်တော်မူ၏ထိုအခါအာဗြဟံသည်ခါလဒဲပြည်မှထွက်၍ခါရံမြို့၌နေ၏သူ၏အဖတေလွန်သည်ရှိတော်ယခုတင်တို့နေသောဤပြည်သို့ ထိုမြို့မှ ပြောင်းစေတော်မူ၏ဤပြည်၌ခြေနှင်းရာကိုမျှအမွေပေးတော်မမူတော်လဲသူမှဆ၍ သူ၏သားမြေးတို့အားဤပြည်ကို အပိုင်ပေးတော်မူပြီဟုသားတယောက်မျှမရှိမှီဂတိထားတော်မူ၏။သင်၏အမျိုးအနွယ်သည်သူတပါးပိုင်သောပြည်၌ဧည့်သည်ဖြစ်ကြသဖြင့်၊သူတပါးတို့၌ကျွန်ခံခြင်း၊နှိပ်စက်ညှဉ်းဆဲခြင်းကို အနှစ်လေးရာပတ်လုံးခံရကြလိမ့်မည်။သူတို့ကိုစေခိုင်းသော လူမျိုးကိုလည်းငါစီရင်မည်။ထိုနောက်မှ သူတို့သည်ထွက်၍ ဤအရက်၌ငါအားဝတ်ပြုကြလိမ့်မည်ဟုဗျာဒိတ်ထားတော်မူ၏ဘုရားသခင်သည်လည်းအယေပြားလိခြင်းနှင့်ဆိုင်သောဗြိဉ္ဉ်တရားကိုအာဗျံဟံအားပေးတော်မူ၏ထိုသို့ဤဆက်ကိုဘွားမြင်၍ရှေ့ရမြောက်သောနေ့၌အယေပြားလိခြင်းကို ပေးလေ၏ဤဆက်သားယာကုပ်ယာကုပ်သားများက အမျိုး၏အဖတကြိတ်နှစ်ပါးသည်အမျိုး၏အဖတို့သည်လည်းညူဆူသောစိတ်ရှိ၍ယောသတ်ကို အဲဂုတ်တုပြည်သို့ရောင်းလိုက်ကြ၏။ဘုရားသခင်သည် သူ့ကိုစောင့်မတော်မူလျက်၊အလုံးစုံသောဒုက္ခဆင်းရဲထဲမှကယ်နှုတ်၍၊အဲဂုတ္တုပြည်ကို အစိုးရသောဖါရောဘုရင်ထံ၌မျက်နှာပွင့်လန်းခြင်းနှင့်ပညာအတတ်ကိုပေးတော်မူသဖြင့်၊ထိုမင်းကြီးသည်အဲဂုတ္တုနိုင်ငံအုပ်အရာ၊နန်းတော်အုပ်အရာ၌ယောသပ်ကိုခန့်ထားလေ၏။ခါနာန်ပြည်နှင့် အဲဂုတုပြည်တလျှောက်လုံး၌အစာခေါင်းမခြင်းကြီးစွာသောဆင်းရဲခြင်းရှိ၍ငါတို့အဖများ၌စားเสียကုန်သောအခါအဲဂုတုပြည်မှာဆန်စပါးရှိသည်ဟုယာကုပ်တီကြားလျင်ငါတို့အဖများကို ပထမအချိန်တွင်စေလွတ်လေ၏ဒုတိယအချိန်တွင်ယောသတ်သည်မိမိညီအကိုတို့အားမိမိအကြောင်းကို ဖော်ပြ၍ဖာရောဘုရင်သည်ယောသတ်၏အမျိုးကိုတည်တော်မူ၏ ထိုအခါယောသသည်စေလွတ်၍မိမိအဖယာကုပ်နှင့်တကွာအရေအတွက်အားဖြင့်ခုနှစ်ကျိတ်ငါးယောက်သောမိမိအမျိုးသားချင်းအပေါင်းတို့ကို ခေါ်ပင့်လေ၏ယာကုပ်သည်လည်းအေဂရုပြည်သို့သွား၍ကိုယ်တိုင်မှဆသောငါတို့အဖများသည်တေလွန်ကြ၏ထိုသူတို့ကိုလည်းရှေခင်မြို့သို့ပို့ဆောင်သည်ဖြင့်ရှေခင်၏အဖဖြစ်သော ဟာမွန်၏သားတို့အားအဖိုးငွေကိုပေး၍ဝယ်ပြီးဖြစ်သော တင်းကျိုင်းတွင်ထားကြ၏အငယ်၁၉မှ21အာဗြဟံအားဖျားသခင်ဒိဋ္ဌံတော်မူသောဂတိတော်ဤအချိန်ရောက်လို့သောအခါထိုလူမျိုးသည်အဂရုပြည်၌တိုးပွား၍ယောသတ်ကို မတိမကျွမ်းသောမင်းကြီးတပါးပေါ်လာသည့်တိုင်အောင် များပြားကြလေ၏ထိုမင်းကြီးသည်ငါတို့အဆွေမျိုးကိုပြည့်ရပြုသည်ဖြင့်သူငယ်များကိုအသက်မရှင်စေခြင်းငှာ ပစ်ထားရမည်အကြောင်းငါတို့အဖများကိုညှင်းဆဲနှိပ်စက်လေ၏ထိုအခါအလွန်အဆင်းလှသောမောရှေကို ဖွားမြင်လျင်သုံးလပတ်လုံးအဖ၏အိမ်တွင်ကျွေးမွေးကြ၏နောက်မှပစ်ထားသည်ရှိသောဖာရောဘီ၏သမီးတော်သည်ကောက်ယူ၍မိမိသားအရာ၌မွေးစားလေ၏အငယ်22မှ29 မောရှေသည်လည်းအေဂုတုအတတ်ပညာလုံးစုံတို့ကိုသင်၍နှုတ်တတိလက်တတိရှိ၏အသက်40စေသောအခါဤဒေလအမျိုးသားဖြစ်သောမိမိညီကိုတို့ကိုအကြည့်အရှုတွားမည်ဟုအကြံရှိ၏အမျိုးသားချင်းတယောက်သည်ညှင်းဆဲခံရသည်ကို မြင်လျင်သူ့ဘက်ကနေ၍အေဂုတုလူကိုကွမျက်သဖြင့်ထိုညှင်းဆဲခံရသောသူအားအနိုင်ပေးလေ၏ဘုရားသခင်သည် ဤသူလက်ဖြင့်ငါတို့ကိုကယ်နှုတ်တော်မူမည်အရာကိုယင်ကိုတို့သည် နားလေလိမ့်မည်ဟုထင်မှတ်တော်လဲထိုသူတို့သည်နားမလဲဘဲနေကြ၏လက်ဖြံနေ၌အချင်းချင်းခိုက်ရန်ပြုကြသော သူတို့ရှိရာသို့တွား၍အချင်းလူတို့ညီကိုချင်းဖြစ်လျက်နှင့်အဘဲကြောင့်တယောက်ကိုတယောက်ညှင်းဆဲကြသည်ဟုဆို၍ရန်ငင်းရာသို့သွေးဆောင်သည်ရှိသောအိမ်ဤချင်းကို ညှဉ်းဆဲသောသူကအဘယ်သူသည်တင့်ကိုငါတို့အပေါ်မှာအကဲအမှုတရားသူကြီးအရာ၌ခန့်ထားသနည်းမနေ့ကအေဂုတိလူကိုတတ်တဲ့ကဲ့သို့ငါကိုတတ်လို့တော်ဟု ဆိုလျက်မောရှိကိုပယ်၏ထိုစကားကိုကြားလျင်မောရှိသည်ပြေး၍မိဒရန်ပြည်၌ဧည့်သည်ဖြစ်လျက်နေသည်တွင်သားနှစ်ယောက်ကိုမြင်လေ၏အငယ်30မှ36အနှစ်40လွန်သောအခါ တိနာတောင်ခြေရင်းတွင်မိလောင်သောခြုံ၌သာဝရဖျား၏ကောင်းကင်တမန်ထင်ရှား၏ထိုယူပါယုံကိုမြင်သောအခါမောရှိသည်အံ့ဩ၍စိစိကြည့်ရှုခြင်းငှာအနာတို့ချင်းကပ်လျင်ငါကသင်ဘိုးဘေးတို့၏ဖျားအာဗြဟံ၏ဖျားဣဇက်၏ဖျားယာကုပ်၏ဖျားဖြစ်၏ဟုသာဝရဖျား၏ဗျာဒိတ်တော်အတန်ထွက်တော်မူ၏ထိုအခါမောရှိသည်တုန်လှုပ်လျက် စိစိမကြည့်ဝံသာဝရဖျားကလည်းတင်ဤခြေနင်းကိုချွတ်လောတင်နင်းသောအရက်ကတန်ရှင်းသောမြေဖြစ်၏အေဂရုပြည်၌ရှိသောငါဤလူတို့သည်ခံရသောညှင်းဆဲခြင်းကိုငါစိစိမြင်ခဲ့ပြီသူတို့ညီးတွားမိတမ်းသောအတန်ကိုလည်းငါကြားခဲ့ပြီ သူတို့ကိုကယ်နှုတ်ခြင်းကငါဆင်းလာပြီယခုတွားလော့တင့်ကိုအေဂရုပြည်သို့ငါစေလွတ်မည်ဟုဗျာဒိတ်တော်ရှိ၏ အဘယ်သူသည်တင့်ကိုအကဲမှုတရားသူကြီးရ၌ခံသားသည်ဟု၍အငင်းပယ်ခံရသောထိုမောရှိကိုအကဲမှုကယ်လွတ်သောသူဖြစ်စေခြင်းဟာဘုရားသခင်သည်ခြုံ၌ထင်ရှားသော ကောင်းကင်တမန်အားဖြင့်စေခန့်တော်မူ၏ထိုသူသည်ဣသရေလအမျိုးသားတို့ကိုနှုတ်ဆောင်၍အနှစ်40ပတ်လုံးအေဂုရုပြည်၌၎င်းအေရုံပင်လယ်၌၎င်းတော၌၎င်း နိမိတ်လက္ခဏာအံ့ဘွယ်သောအမှုတို့ကိုပြုလေ၏။39သင်တို့၏ဘုရားသခင်ထာဝရဘုရားသည်သင်တို့အမျိုးသားချင်းတို့အထဲ၌ငါနှင့်တူသောပရောဖက်တပါးကိုသင်တို့အဘို့ ပေါ်ထွန်းစေတော်မူမည်။ထိုပရောဖက်၏စကားကို နားထောင်ရကြမည်ဟုဣသရေလအမျိုးသားတို့အားပြောဆိုသောသူကားအခြားသူမဟုတ် ထိုမောရှေပင်ဖြစ်သည်ထိုသူသည်တောတွင်ရှိသော အစည်းအဝေး၌၎င်းသိနာတောင်ပေါ်မှ သူကိုနှုတ်ဆက်သောကောင်းကင်တမန်နှင့်၎င်းငါတို့အဖများနှင့်၎င်းရှိ၏ထိုသူသည်ငါတို့အားအပ်ပေးခြင်းငှာအသက်ရှင်စေသောဗျာဒိတ်တော်ကိုခံလေ၏ထိုသူ၏စကားကိုငါတို့အဖများသည် နားမထောင်လိုဘဲလျက်ပယ်၍ငါတို့ရှေ့မှတွားရသောဖရာတို့ကိုငါတို့အဖို့လုပ်ပါ ငါတို့ကိုအဲဂရုပြည်မှနှုတ်ဆောင်ခဲ့သော ထိုမောရှေ၌အဘယ်သို့ဖြစ်သည်ကိုငါတို့မသိဟုအဲဂရုပြည်သို့ပြန်ကျင်သောစိတ်နှင့်အာယုန်ကိုပြောဆိုကြ၏ထိုနေ့ရက်ကာလ၌နွားတငယ်ကိုလှုပ်၍ထိုရုတ်တုအားရစ်ပူသောသဖြင့်မိမိတို့လက်နှင့်လှုပ်သောအရာ၌ပင်ပျော်မွေ့ကြ၏အနာဂတ်ကျမ်း၌လာဒီကားအိုဤဒေလအမျိုးတင်တို့သည်စီရင်သောတရိษံနှင့်ရစ်များကို တော၌အနှစ်40ပတ်လုံးငါအားပူဇော်ကြသလောတင်တို့သည်မောလုဤတဲနှင့်တင်တို့ဖျားရင်ဖန်ဤကျဲဒီဟုသော ကိုးွယ်ဖို့ရာမိမိတို့လှုပ်သောပုံတို့ကို ဆောင်ရွက်ကြပြီတကားထိုကြောင့်ငါသည်တင်တို့ကိုဘာဘူးလုံမြို့တစ်ဖက်သို့ ဆောင်သွားမည်ဟုကြမ်းလာရှိသည်နှင့်ညီဘုရားသခင်သည် မျက်နာတော်ကိုလွှဲ၍ကောင်းကင်တစားများတို့အားဝတ်ပြုစေခြင်းဟံထိုသူတို့ကို စွန့်ပစ်ထားတော်မူ၏။44မောရှေမြင်ရသောပုံနှင့်အညီသက်သေခံတော်မူချက်ဌာပနာရာတဲတော်ကိုလုပ်ရမည်အကြောင်း၊အမိန့်တော်ရှိသောသူမှာထားတော်မူသည်အတိုင်း၊ထိုတဲတော်သည်တောတွင်ငါတို့အဘများ၌ရှိ၏။နောက်ကျသောငါတို့အဘများသည်ထိုတဲတော်ကိုတပါးအမျိုးသားတို့ပိုင်သောမြေထဲသို့ ယောရှုနှင့်အတူဆောင်သွင်းကြ၏ထိုတပါမျိုးသားတို့ကိုဖျားသခင်သည်ဒါဝိမင်းလက်ထက်တိုင်အောင်ငါတို့အဖများထံမှ နှင်ထုတ်တော်မူ၏ထိုဒါဝိသည်ဖျားသခင်၏ကျေးဇူးတော်ကိုခံရ၍ယာကုပ်၏ဖျားသခင်ကျင်းကိုတော်မူဖို့ရာအရက်ကိုတွေ့ခြင်းဟံတောင်းတ၏ရှောလမုန်သည်လည်းဗိမာန်တော်ကိုတည်ဆောက်ရ၏သို့တော်လည်းကောင်းကင်ဘုံသည်ငါပလင်ဖြစ်၏ မြေကြီးသည်ငါခြေတင်ရာခုံဖြစ်၏အဘယ်သို့သောဗိမှန်ကိုငါအဖို့တိဆောက်ကြမည်နီအဘယ်အရက်သည်ငါကျင်းဝရာအရက်ဖြစ်မည်နီငါလက်သည်ဤအရာလုံးစုံတို့ကိုဖန်ဆင်းသည်မဟုတ်လောဟုသာရဖျား၏ဗျာဒိတ်တော်အချက်ကိုပရောဖက်ပြန်ကြားသည်နှင့်ညီအမြင့်ဆုံးသောဖျားသည်လူတို့လက်ဖြင့်လှုပ်သောဗိမှန်၌ကျင်းဝတ်တော်မူသည်မဟုတ် အငယ်51မှ53လေပင်ခိုင်မာ၍နှလုံးဖြင့်၎င်းနားဖြင့်၎င်းအေပြားလှီးခြင်းကို မခံသောလူတို့တင်တို့သည်တန်ရှင်သောဝိညာဉ်တော်ကို အစင်မပြတ်ဆန့်ကျင်ဘက်ပြုလေရှိကြ၏တင်တို့ဘိုးဘေးများ၏အလေးနှင့်တင်တို့အလေးတူ၏တင်တို့ဘိုးဘေးများသည်အဘယ်ပရောဖက်ကိုမျှမညှင်းဆဲဘဲနေသည်။ဖြောင့်မတ်သောသူကြွလာတော်မူမီ အကြောင်းအရာကို ဟောပြော ပြညွန်သောသူတို့ကိုကွပ်မျက်ကြ၏ထိုဖြောက်မတ်သောသူကိုပင်ယခုလဲတင်တို့သည်အနံ၍အသေးတတ်ကြပြီတင်တို့သည်ကောင်းကင်တမန်များခင်းကျင်းသောအားဖြင့်ပညာတရားတော်ကိုခံရတော်လဲမဆောင်မလျှောက်ကြဟုတတိပံမွဲ့ဆို၏54မှ60ထိုစကားကိုကြားလျင်နှလုံးကွဲပြတ်မတတ်ဖြစ်၍တတိပံ၌အံသွာခဲချိတ်ခြင်းကို ပြုကြလေ၏သူသည်လည်းတန်ရှင်သောဝိညာဉ်တော်နှင့်ပြည့်သည်ဖြင့်ကောင်းကင်သို့စေစေကြည်မျှော်၍ဘုရားသခင်၏ဘုန်းတော်ကို၎င်းဘုရားသခင်၏လက်ရတော်ပြည့်၌ယေရှုရက်နေသည်ကို၎င်းမြင်လျင်ကြည်ပါကောင်းကင်ဖွင့်လက်သည်ကို၎င်းလူသားသည်ဘုရားသခင်လက်ရတော်ဘက်၌ရပ်နေသည်ကို၎င်းငာမြင်သည်ဟုဆို၏ထိုသူတို့သည် ပြင်းစွာသောအတန်နှင့်ဟစ်ကြော်၍နားကိုပိတ်ဆို့လျက်သူစီတို့ ညီညွတ်စွာတဟုန်ဒီပြေး၍မြို့ပြင်သို့နှင်ထုတ်ပြီးမှကြောက်ခဲနှင့်ပြကြ၏တက်တေခံတို့သည်လည်းမိမိတို့အဝတ်ကိုရှောလူအမည်ရှိသော လူလင်ဤခြေရင်း၌ထားကြ၏ကြောက်ခဲနှင့် ပြကြစဉ်တတိပန်သည်ပထနာပြုလျက် သခင်ယေရှု အကျွန်ုပ်၏ဝိညာဉ်ကိုသိမ်းယူတော်မူပါဟုလျှောက်ဆို၏ဒူးထောက်လျက်သခင်ဤသူတို့ပြုသောဒုစရိုက်အပြစ်ကို မှတ်တော်မမူပါနှင့်ဟုကြီးသောအတန်နှင့်ကြွေးကြော်ပြီးမှကျင်းဆက်လေ၏သူကိုကွမြတ်သောအမှုကိုရှောလူသည်လည်းဝန်ခံလျက်ရှိ၏